2010ရွေးကောက်ပွဲနဲ့တက်လာတယ်။ရက်ဝက်လဲစစ်ဗိုလ်ချုပ်သိန်းစိန်ဆိုရလက်ထက်မှာနိုင်ငံတော်နဲ့ချီတဲ့ institute တစ်ခုပေါ်ထွက်ခဲ့ပါတယ်။ခေတ်အဆက်ဆက်မပြေလည်ခဲ့တဲ့ငញ្ញရင်ကိစ္စတွေကိုဆောင်ရွက်ဖို့မြန်မာ Peace Center ဆိုတဲ့ institute ပါ။ဒီ institute ကိုရန်ကုန်မြို့ရဲ့ဈေးအကြီးဆုံးမှာဆိုတဲ့ဗဟန်းမြို့နယ်ရွှေလီလမ်းမှာတည်ထောင်ထားတာပါ။ institute ကိုဦးဆောင်သူတွေကဦးသိန်းစိန်ဆိုရရဲ့တမရာယုံဝင်ကြီးတွေဖြစ်တဲ့ဦးစိုးသိန်း ဦးအောင်မင်းတို့ဦးဆောင်ပြီးအားဖြည့်ပေးခဲ့တယ်1988အရေးခင်းနောက်ပိုင်းပြည်ပကိုရောက်ကုန်ပြီးကမ္ဘာနိုင်ငံတည်တည်မှာခေတ်ပညာမျိုးမျိုးတင်လာခဲ့ကြတဲ့ပြည်တော်ပြန်တွေဖြစ်ပါတယ်နောက်ပြီးပြည်တွင်းမှာတင့်တန့်ပုံစံမျိုးတည်ထောင်ပြီး Egress နာမည်နဲ့အဖွဲ့အစည်းတည်ထောင်ထားတဲ့ဦးလာမောင်ရွှေဦးတင်မောင်တန်းဦးစံနေညွန့်သိန်းဒေါက်တာကျော်ရင်လိုင်းစတဲ့သူတွေအပြင် စီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ဦးနေစဉ်လက်လိုလူတွေလည်းပါဝင်ပါတယ်။ ဦးသိန်းစိန်ဆိုရဟာဒီလူတွေကိုတုံးပြီးမြမဒီမိုကရေစီအရေးလှုပ်ရှားနေသူတွေကိုပိုင်ပြဋ္ဌာန်းခွင့်အတွက်လက်နက်ကင်တွန်းလှန်နေတဲ့တိုင်းရင်းသားလက်နက်ကင် EAO အဖွဲ့တွေနဲ့ညှိနှိုင်းတာတွေဆွေးနွေးတာတွေလုပ်ခဲ့သလိုတနိုင်ငံလုံးအပြစ်ခတ်ရစရေး NCA စာချုပ်မှာလက်မှတ်ထိုးဖို့အတွက်လှုံ့ဆော်နိုင်ခဲ့ပါတယ်။သို့သောဆွေးနွေးမှုတွေဟာအတိုင်းအတာတစ်ခုအထိရှေ့ဆက်တိုးခဲ့ပေမဲ့ဒီလုပ်ငန်းစဉ်တွေဆောင်ရွက်ဖို့အတွက်လည်းဦးသိန်းစိန်ဆိုရဟာငွေလန်းခင်းခဲ့ရပါတယ်။ ဒီလိုငွေလန်းခင်းစီယုံရေးလုပ်ခဲ့တာနဲ့ပတ်သက်လို့1990ရွေးကောက်ပွဲတုန်းကပြုံးလင်မြို့နယ်မှာတသိပုဂ္ဂလကိုယ်စားလှယ်အဖြစ်ဝင်ပြိုင်အရွေးချယ်ခံခဲ့ရတဲ့ဦးပီတာလင်းပင်ကမြန်မာတန်တော်စင့်သတင်းဂျာနယ်မှာဖွင့်ချပြခဲ့ပူပါတယ်။စေအုပ်စုကိုစန့်ကျင်မှုအတွက်ဖွဲ့စည်းခဲ့တဲ့အဝေးရောက်ညွန်ပေါင်းအစိုးရ NUGUB နိုင်ငံသားရေးဝန်ကြီးဟောင်းနိုင်ငံတော်အမျိုးသားကောင်စီ NUUB တဘာပတိဖွဲ့ဝင်နိုင်ငံသားရေးတာဝန်ခံပြည်ပရောက်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ MPU ဥက္ကဋ္ဌ NLD LA ဘိုးကော်မတီအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးပေတာလင်းမေဟာမြန်မာပြည်ကို2011ခုနှစ်စက်တင်ဘာလ19ရက်ကပြည်တော်ပြန်ဝင်ခွင့်ရခဲ့ပါတယ်။ပြန်ရောက်တဲ့အချိန်မှာအဲ့ဒီကာလကဦးသိန်းစင်အကြံပေးဖြစ်တဲ့ဦးနေစင်လက်ပိုင်ဟိုတယ်မှာတဲခဲ့တာပါ။ဒီလိုတဲတဲ့အချိန်မှာပဲဦးနေစင်လက်ကတမနာကြီးကလက်ဆောင်ပေးခိုင်းနေဆိုပြီးအင်းကြီးတစ်ထည်နဲ့တသိန်းခွဲတန်အရက်ပလင်းစပေးခဲ့ပါတယ်။ဒီဟိုတယ်မှာတဲရင်းနဲ့ပဲတမနာယုံဝင်ကြီးလည်းဖြစ် MPC အကြီးအကဲလည်းဖြစ်တဲ့ Egress ကဦးလာမောင်ရွှေဦးခင်မောင်တန်ဦးစန်နီညွန်သိန်းတို့ကဦးပီတာလေးမေကို စီရိုနာဟိုတယ်ကိုခေါ်ခဲ့ပါတယ်စီရိုနာဟိုတယ်မှာဦးအောင်မင်းနဲ့အရင်တွေ့ပြီးတမရယုံဝင်ကြီးနောက်တစ်ပါးဖြစ်တဲ့ဦးစိုးသိန်းလည်းရောက်လာခဲ့ပါတယ်ဒီလိုတွေ့တဲ့အချိန်မှာသူတို့မောင်းလာတဲ့ကား၃စီးအနက်တစ်စီးကိုယူထားဖို့ပတ်စံမပိုင် သုံးဖို့တိန်းတစ်ထောင်နဲ့နေဖို့အတွက်အင်းအားကံမောင်ဘေးနာကကြိုက်တဲ့နေရာကိုလက်ညှိုးထိုးနေစရာလုပ်ပေးမယ်လို့ကမ်းလှမ်းခဲ့ကြောင်း ဦးပီတာလင်းမင်ကဖော်ထုတ်ဖွင့်ချပူးပါတယ်။ဦးသိန်းစိန်တိစောက်ထားတဲ့ငញ្ញရေးစင်တာ MPC ဟာငញ្ញရေးအတွက်ငွေကိုရေလိုသုံးတိစောက်နေတဲ့ဆိုတဲ့ဝေဖန်မှုတွေဟာကြားမကောင်းအောင်ကိုထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းသမားတဦးအနေနဲ့ MPC မှာယာရုခက်ကြီးကြီးနဲ့ဝင်လောက်ခဲ့တဲ့ဥညိုအုံမြင့်ကို ဖုန်းနဲ့ဆက်သွယ်ပြီးသတင်းရေးသားဖို့အတွက်အသုံးစိတ်စင်းတွေ ပေးနိုင်မလားဆိုတာကို တောင်းခံခဲ့ပူးပါတယ်။သို့တော့ ဒီသုံးစရိတ်တွေဟာကျွန်တော်တို့နဲ့မသက်ဆိုင်တာကြောင့်ပေးလို့မရနိုင်ဘူးလို့တုံ့ပြန်ခဲ့ပူးပါတယ်2021ခုနှစ်ဖေဖော်ဝါရီ1ရက်ကနိုင်ငံအာဏာကိုသိမ်းတဲ့နနက်စောပိုင်းကလည်း MPC လက်ကျန်ငြိမ်းချမ်းရေးပွဲစားတအုပ်နဲ့ဆုံခဲ့ပါတယ်။အာဏာသိမ်းဖို့ပြင်နေတာကိုသူသိကြောင်းနဲ့ဒါကို NLD ကို ပြောပေမဲ့နားမဝင်ဘူးဆိုတဲ့အတုံးတို့မျိုးပြောသွားပါသေးတယ်။တကယ်ကိုနိုင်ငံငြိမ်းချမ်းရေးကိုလိုလားတဲ့သူဆိုရင် စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်နေတာကိုမီဒီယာတွေကတဆင့်ချပြနိုင်ရတာနဲ့ချပြရတာမျိုးမလုပ်တဲ့အပြင် NLD အတုံးမကျလို့ခံလိုက်ရတာဆိုတဲ့ပုံစံမျိုးတုံ့ပြန်ခဲ့တာကိုကြည့်ရင်ဒီလူတွေဟာငញ្ញံရေးလှလားသူမဟုတ်ဘူးဆိုတာကိုမြင်ကြရမှာပါဦးသိန်းစိန်ဟာငញ្ញံရေးအတွက်ငွေကိုရေလိုသုံးခဲ့တဲ့အပြင်အိမ်မက်ဆက်ရတဲ့ကားတင်သွင်းခွင့်တွေကိုလက်နက်ကင်အဖွဲ့အစည်း14ခုအတွက်ချထားပေးခဲ့ပူပါတယ်တင်သွင်းခွင့်ပါမစ်လိုင်စင်စုစုပေါင်း880ရှိခဲ့တယ်လို့ ဒီကနေ့အာနာသိန်းစစ်ကောင်စီရဲ့နတ်ဆကအဖွဲ့ထဲပါဝင်နေတဲ့ဗရိုမန်းကြီးမောင်ကကရင်အမျိုးသားအစည်းအရုံး KNU ဗဟိုကော်မတီအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်မှာမီဒီယာတွေကိုတရားဝင် ထုတ်ဖော်ပြောဆိုခဲ့ပါတယ်။လက်နက်ကင်အဖွဲ့14ဖွဲ့အတွက်အခွန်ကင်းလွတ်ခွင့်ပေးထားတဲ့ကားပေါင်း290နဲ့အခွန်60ရာခိုင်နှုန်းဆောင်ရမယ့်ကား980ကိုဦးသိန်းစိန်အစိုးရကပေးခဲ့တာလို့2013ခုနှစ်ဒီဇင်ဘာ19ရက်ကရန်ကုန် Business Alliance Hotel မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ ဘရိုမန်ကြီးမောင်ကိုတိုင်ဝန်ခံခဲ့တာဖြစ်ပါတယ်။ကားတင်သွင်းခွင့်လိုင်စင်ယူခဲ့တဲ့လက်နက်ကင်ဖွဲ့ထဲမှာ KNU အပါအဝင် ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA KNU KNLA ငြိမ်းချမ်းရေးကောင်စီဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP ချင်းမျိုးသားတအူ CNF ။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ CSNK ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO မွန်ပြည်သစ်ပါတီ NMSP ဝတွေးစီညီညွတ်ရေးတက်မတော် UWSA အမျိုးသားဒီမိုကရေစီတွေးစီညီညွတ်ရေးတက်မတော် NDDA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့လည်းပါဝင်ပါတယ်ဒီလိုကားတင်သွင်းခွင့်တွေချထားပေးတာဟာ ပြည့်ရက်လက်နက်ကင်အဖွဲ့တွေဘက်မှဝင်ငွေမရှိတဲ့အတွက်အဖွဲ့လက်ပတ်ဖို့အခက်အခဲဖြစ်တာကိုဦးသိန်းစိန်ကို တင်ပြလို့ပေးတာဖြစ်ကြောင်းမန်းငိတ်မောင်ကအဲ့သတင်းစာရှင်းလင်းပွဲမှာဆိုခဲ့ပါတယ်။ဒီအချက်အလက်တွေဟာတစ်ချိန်ကပြည်တွင်းငញ្ញမ်းရေးကောင်းစဉ်အောက်ကနေတုံးဆွဲခဲ့တဲ့ငွေကြေးတွေလက်ထိုးမှုတွေပဲဖြစ်ပါတယ်။ဦးသိန်းစိန်ဆိုရဘက်ကလည်းငွေတွေကိုအလွန်ကျွံတုံးဆွဲသလိုတိုင်းရင်းသားလက်နက်ကင်တွေဘက်မှလည်းငញ្ញမ်းရေးအကြောင်းပြပြီးစစ်ဝတ်ဆောင်လဲ အရသာသမရစီကံတွေလက်ဖြန့်တောင်းတုံးခဲ့တာတွေပဲဖြစ်ပါတယ်။သို့တော့ဒီကနေ့အထိနိုင်ငံဗန္နာအကုန်ခံခဲ့ရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာထူးမခြားနာချိန်တွေကနေတက်မလာတဲ့အပြင်အားလုံးအဟောတိကံဖြစ်ခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်မှာစစ်တပ်ကနိုင်ငံအာဏာကိုအာဓမလူယူခဲ့ပါတယ်။ရပ်ပိုင်းတွင်းမှာပဲလက်မော်တပ်တပိတ်တိုက်ပွဲတွေရှိခဲ့သလိုလပိုင်းတွင်းမှာပင်လက်နက်ကင်ခုခံတော်လှန်မှုတွေရှိလာပါတယ်။ နွေဦးတော်လှန်ရေးတစ်နှစ်ကျော်လာချိန်မှာတော့ပြည်သူတွေရဲ့လက်နက်ကင်တော်လှန်မှုဟာလူလူထောက်ခံအားပေးမှုနဲ့အားကောင်းခဲ့သလိုတချို့ဒေသတွေမှာနယ်မြေစိုးမိုးရေးကိုစစ်တပ်ကလက်လွတ်ခဲ့လိုက်ရပြီဖြစ်ပါတယ်။အာဏာသိမ်းထားတဲ့တစ်နှစ်ကျော်အတွင်းစစ်ရေးအရာထိခိုက်မှုစီမံခန့်ခွဲမှုညံ့ဖျင်းတာကြောင့်နိုင်ငံစည်းဝါးထိုးဆင်းလာမှုကစေအုပ်စုကိုအကျက်အတဲဖြစ်လာစေတဲ့အပြင်မျိုးဥတော်လှန်ရေးအင်အားစုတွေဟာ အရင်ရှိပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဒေသတွေမှာအခြေတည်လာတာကြောင့်စစ်အုပ်စုပြားများခဲ့ရပါတယ်စစ်အုပ်စုကိုစန့်ကျင်တဲ့ຫນွေဦးတော်လှန်ရေးအင်အားစုတွေကိုနယ်မြေထဲမထားဖို့အတွက် NCA လက်မှတ်ထိုးပြီးသော EAO တွေကိုတစ်ဖက်ကစီးရုံးသလို NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေကိုလည်းအသေးအတန်စီးရုံးနေကြရပါတယ်။ NCA ထိုးပြီးသားကောမထိုးရသေးသော တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဆက်ဆံရေးပြည်လည်ဖို့ဟာ စစ်အုပ်စုအတွက်အရေးကြီးတာကြောင့်တစ်ဖက်မှာငញ្ញရေးပွဲစားတွေတုံးပြီးစကားဝိုင်းလုပ်နေသလိုတစ်ဖက်မှာလည်းဦးသိန်းစိန်ဆိုရလက်ထက်ကလိုငញ្ញရေးကိုငွေသုံးတိဆောက်ဖို့2023ဘဏ္ဍာနှစ်အမျိုးသားစီမံကိန်းဥပဒေမှာထည့်သွင်းရေးဆွဲထားပါတယ်2022 2023ဘဏ္ဍာရေးနှစ်အမျိုးသားစီမံကိန်းဥပဒေပုံမှန်30မှာအမျိုးသားစီမံကိန်းတွင်တိုင်းရင်းသားစီလုံးညီညွတ်ရေးအမျိုးသားစီလုံးညီညွတ်ရေး ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်သောစီမံကိန်းများတရားဥပဒေစိုးမိုးရေးနှင့်တည်ငြိမ်အေးချမ်းရေးတို့ကိုအထောက်အကူပြုသောစီမံကိန်းများနှင့်နိုင်ငံတော်ရည်ရှင်တည်တံ့ခံမြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုကိုအကောင့်ထဲပေါ်ဆောင်ရွက်မည်မဟာဗျူဟာမြောက်စီမံကိန်းများပါဝင်ရမယ်လို့အတီအလင်းကိုပြဋ္ဌာန်းထားပါတယ်။ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်သောစီမံကိန်းများဆိုတဲ့ခေါင်းစဉ်အောက်မှာဘယ်စီမံကိန်းတွေရှိမယ်ဆိုတာကိုတော့မဖော်ပြထားပါဘူး။ဒါဟာပြည်တွင်းငြိမ်းချမ်းရေးစီမံကိန်းဆိုတဲ့ခေါင်းစဉ်အောက်မှာကြိုက်တဲ့စီမံကိန်းလို့ ကြိုက်တဲ့လောက်သုံးလို့ခွင့်ပြုလိုက်တာနဲ့အတူတူပါပဲတစ်ချိန်ကဦးသိန်းစိန်လက်ထက်တီထောင်ခဲ့ပြီးဦးစိုးသိန်းဦးအောင်မင်းတို့ထင်တိုင်းချဲလဲပြည်တော်ပြန်ငြိမ်းချမ်းရေးပွဲစားတွေကောင်းစားခဲ့တဲ့ငြိမ်းချမ်းရေးစင်တာကြီးလို့နိုင်ငံပိုင်ငွေတွေကိုအဟောတိကံဖြစ်အောင်ဖြုံးရအောင်မဲ့ဥပဒေပြဋ္ဌာန်းချက်သာဖြစ်ပါတယ်ငြိမ်းချမ်းရေးကိုစီမံကိန်းအကြောင်းပြငွေဖြုံးပြီးတည်ဆောက်နေသရွေ့နိုင်ငံမှာဘယ်သောအခါမှငြိမ်းချမ်းရေးဆိုတာရှိလာမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာ လွတ်လပ်ရေးရပြီးနောက်ပိုင်းကတည်းကမငြိမ်းချမ်းခဲ့တာဟာဒီကနေ့ထိတိုင်ပဲဖြစ်ပါတယ်ဒီလိုမငြိမ်းချမ်းတာဟာလည်းစစ်အုပ်စုရဲ့အလိုရမတ်ကြီးမှုတကိုးတပြားတဲ့ဆိုးတဲ့ရုပ်ကမ်းမှုကြောင့်သာဖြစ်ပါတယ်ဒီအလိုရမတ်တွေရှိနေတဲ့နိုင်ငံဟာငြိမ်းချမ်းမှုမရှိပါဘူးတိုင်းပြည်ဘဏ္ဍာဘလောက်သုံးပြီးတိဆောက်တိဆောက်စစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာရှိလာပွဲမ